ဝိပန္နတတရားစာရွက်ပါလားပါပါဘုရား။ဂိုင်းဆောင်ဖို့တစ်ခေါက်ဆိုလိုက်နှစ်သိမင်္ဂလာပါ ဆိုတာသူရဲ့တခြားစကားလုံးကဝိပရိတအဓိပ္ပာယ်ကဖောက်ပြန်ခြင်းအဓိပ္ပာယ်ရဖောက်ပြန်ခြင်းဆိုတာမှားယွင်းခြင်းပဲအဲ့ဒီဝိပန္နာတကတင်ညာဝိပန္နာတစိတ်တဝိပန္နာတဒိဋ္ဌိဝိပန္နာတလို့သုံးမျိုးရှိတယ်တင်ညာဝိပန္နာတဆိုတာမှတ်သားမှုတင်ညာဖောက်ပြန်တာဖောက်ပြန်တယ်ဆိုတာက အမှန်ကိုမမှတ်နိုင်မဲနဲ့အမှားမှတ်တာအဲ့ဒါကိုတင်ညာဝိပန္နတာအမှတ်မှားတယ်စိတ်တဝိပန္နတာဆိုတာအတိမှားတာအတိဖောက်ပြန်တာမှန်ကန်တဲ့အတိမရှိလို့ဖောက်ပြန်တာကိုစိတ်တဝိပန္နတာဒါကြောင့်မလို့အတိမှားတယ်အတိမှားတာစိတ်တဝိပန္နတာနောက် အသိအမြင်အယူအဆမှားတာအသိအမြင်အယူအဆမမှန်မဲနဲ့ဖောက်ပြန်ပြီဆိုလို့ရှိရင်အဲ့ဒါဒိဋ္ဌိဝိပန္နတမမှန်မှုဖောက်ပြန်တယ်ဆိုတဲ့ကမှားတာ။ဒါကြောင့်အသိအမြင်မှားတာဟာဒိဋ္ဌိဝိပန္နတအသိအမြင်ဆိုတာအယူအဆအသိအမြင်အယူအဆမှားတာဟာဒိဋ္ဌိဝိပန္နတအဲ့ဒီဝိပန္နတ ၃မျိုးအခြေခံပြီးတော့တစ်မျိုးတစ်မျိုးမှာအမှတ်မှားပုံက၄မျိုးအတိမှားပုံက၄မျိုးအတိအမြင်အယူဆမှားပုံက၄မျိုးတစ်မျိုးမှာ၄မျိုးရှိတော့၃မျိုးဆိုတော့အဲ့ဒါကိုဝိပန္နတာ12ပါးခေါ်တယ်အမှတ်မှားတဲ့၄မျိုးဆိုတာအနိစေနေသတင်ညာ အနိစ္စမမြဲတဲ့သဘော၌နေစ္စတင်ညာမြဲတယ်လို့အမှတ်မှားခြင်းဟောပေါက်ပြန်ပြန်မှတ်မှတ်မှားမှားယွင်းယွင်းမှတ်ထားတာဒုက္ခေဒုက္ခတင်ညာဒုက္ခေဆင်းရဲတဲ့သဘော၌ဒုက္ခတင်ညာချမ်းသာပဲလို့အမှတ်မှားတယ်အနတ္တနိအတ္တတင်ညာအနတ္တနိပုဂ္ဂိုလ်တ attva အတ္တမဟုတ်တဲ့ယုံနာ၌ အတ္တတင်ညာပုဂ္ဂိုလ်ပဲတတ္တဝါပဲအတ္တပဲအသက်ဝိညာဉ်ပဲလို့အမှတ်မှားခြင်းအနတ္တနိပုဂ္ဂိုလ်တတ္တဝါအသက်ဝိညာဉ်အတ္တမဟုတ်သောယုံနာနှစ်ပါး၌အတ္တတင်ညာပုဂ္ဂိုလ်ပဲတတ္တဝါပဲငါပဲသူပဲအသက်ဝိညာဉ်ပဲအတ္တပဲလို့အမှတ်မှားခြင်းအတုဘေသူဘတင်ညာ အတုပေမတင့်နေတဲ့သဘော၌သုဘတင်ညာတင့်နေတယ်လို့အမှတ်မှားတယ်အမှတ်မှားပုံပဲနှမျိုးတော့မမြဲတာကိုမြဲတယ်လို့မှတ်ထားတယ်အမှတ်မှားတယ်ဆင်းရဲတာကို ချမ်းသာတယ်လို့အမှတ်မှားတယ်အတ္တမဟုတ်တာကို အတ္တပဲလို့အမှတ်မှားတယ် မတင်နေတာကိုတင်နေတယ်လို့အမှတ်မှားဒီတော့မမြဲတာလဲမြဲတယ်ပဲထင်လွဲစေတတ်သည်ဘသူကအထင်လွဲအောင်လုပ်လိုက်တယ်လဲဆိုသိညာအမှတ်မှတ်မှုကအထင်လွဲအောင်လုပ်လိုက်တယ်သူကအမှားမှတ်ထားတော့သူမှတ်ထားတဲ့အတိုင်းပဲအထင်လွဲစေတယ်တင်ညာကအမှားကိုမှတ်ထားတယ်ဘယ်လိုမှတ်ထားတော့ဩဒါတွေဟာမြဲတယ်မွေးကလေးကလူဆိုတာ မသေးတာမဟုတ်ဘူးအသက်တရားပြည့်မှပဲသေတော့တာမသေးခင်စိုက်ကြတော့မြဲနေတယ်လို့မှတ်သားထားတယ်အမှတ်ထားတယ်အဲဒါလို့မှတ်ထားတဲ့အခါကျတော့အသိဉာဏ်ကလည်းပဲဟောမြဲတယ်လို့သွားပြီးထင်းနေတယ်အထင်မှားတယ်ထို့တူဆင်းရဲတာလည်းချမ်းသာပဲလို့ထင်လွဲစေတတ်သည်ဘသူကထင်လွဲအောင်လုပ်လိုက်တယ်လဲတင်ညာက ဟုတ်ကဲ့လားတင်ညာကယုံနာနှစ်ရဖြစ်လာပြီဆိုလို့ရှိရင်ယုတ်ဒုက္ခနံဒုက္ခဇာတိဒုက္ခဇရာဒုက္ခမရဏဒုက္ခသောကပရိဒေဝဒုက္ခအစရှိတဲ့ဒုက္ခအဖုံဖုံနဲ့ကြုံရမှမသေးကြဘူးလားအဲ့ဒါကိုပဲဒုက္ခလို့မမြင်မဲနဲ့ချမ်းသာဒုက္ခပဲလို့အထင်မလွဲဘူးလား ပညာကအဲ့လိုမှတ်ပေးထားလို့ချမ်းသာတွေပဲလို့ဒါကြောင့်မလို့ဆင်းရဲတာလဲချမ်းသာပဲထင်လွဲစေတတ်သည်ပုဂ္ဂိုလ်တ attva လို့ယူဆထားတဲ့ဒီခန္ဓာကိုယ်မှာဖြစ်နေတဲ့ရုပ်ဖြစ်နေတဲ့နာမ်ကိုပိုင်းပိုင်းခြားခြားသိအောင် ရုပ်ဖြစ်တိုင်းနာမ်ဖြစ်တိုင်းတတိကရှုတော့ ဖောင်းနာရှုရင်လည်းတရွေ့ရွေ့ဖောင်းနေတဲ့သဘောပဲတွေ့ရတယ်ပိန်နာရှုလည်းတရွေ့ရွေ့ပိန်တဲ့သဘောပဲတွေ့ရတယ်နာရာရှုပြန်တော့လည်းပဲမခံစားတဲ့သဘောပဲတွေ့ရတယ်နာရာထဲမှာလူဆိုတာမတွေ့ရဘူးပုဂ္ဂိုလ်ဆိုတာမတွေ့ရဘူးကျင်နာရှုပြန်တော့လည်းကျင်တဲ့သဘော မခံစားတဲ့သဘောပဲတွေ့ရတယ်အဲ့ဒီကျင်တဲ့သဘောမခံစားတဲ့သဘောမှာပုဂ္ဂိုလ်တ attva ဆိုတာမတွေ့ရဘူးစိတ်တရားဟိုရောက်ဒီရောက်ရောက်ပြန်တဲ့အခါကျတော့ ရောက်တဲ့စိတ်တွေလိုက်ပြီးလွတ်နေလွတ်နေစဉ်းစားတယ်စဉ်းစားတယ်လို့ရှုတဲ့အခါကျတော့ဘာပဲသွားတွေ့ရသလဲဆိုတော့စဉ်းစားနေတဲ့ဟိုရောက်တဲ့ရောက်ရောက်နေတဲ့စိတ်ပဲတွေ့ရတော့အဲ့ဒီစိတ်ထဲမှာလူလည်းမရှိဘူးပုဂ္ဂိုလ်တ attva လည်းမရှိဘူးငါလည်းမရှိဘူးတည်မြဲနေတဲ့အသက်ဝိညာဉ်အတ္တလည်းမရှိဘူးဒီစိတ်ဟာလွတ်တဲ့စိတ်ရပ်သွားပြီဆိုလို့ရှိရင်ပြက်သွားပျောက်သွားရောမတည်မြဲဘူးအနတ္တ ဒါပေမဲ့အဲ့ဒါလို့မရှုတဲ့အတွက်ဒါဖြင့်သူ့အကြောင်းအလျော်သာ ဖြစ်ပြနေတဲ့စဉ်းစားစိတ်သဘောမျှပဲလို့မသိဘဲနဲ့ငါစဉ်းစားတယ်စဉ်းစားနေတဲ့လူကြီးရှိတယ်ပုဂ္ဂိုလ်ကြီးရှိတယ်လို့သွားပြီးတော့အမှတ်မှားတယ်စိတ်ခေါ်တဲ့နာမပုဂ္ဂိုလ်တ attva ပဲလို့အမှတ်မှားတယ်ယုတ်ကိုလည်းပဲ ပုဂ္ဂိုလ်တ attva ငါပဲလို့အမှတ်မှားတယ်အနတ္တနိအတ္တတင်ညာနောက်မတင်နာမတင်နေတာကိုလည်းပဲတင်နေတယ်လို့အမှတ်မှားတယ်အချင်းချင်းမိမိသားသမီးသို့မဟုတ်မိမိဇနီးခင်မွန်းအစရှိသည်ရုပ်ဆင်းအင်္ဂါတင့်နေတယ်လို့စိတ်ထဲကမှတ်ထားတယ်တကယ်တင့်နေတာဟုတ်သလားလို့ဆိုတော့ ဘာလို့မဟုတ်တော့မြတ်စွာဘုရားလက်ထက်ကဘိက္ခုနီမလေးတယောက်ဇီဝကရဲ့တည်းရဲ့ဥယျာဉ်ထဲကဖြတ်ပြီးတော့မြတ်စွာဘုရားတရင်သုံးနေတဲ့ဇီဝကရဲ့အကြောင်းတော်ကိုသွားတော့တည်းဥယျာဉ်ကကျဲတယ်သူကလည်းတယောက်တည်းအဲ့ဒီရဲ့ဝိနည်းနဲ့ဘသူနဲ့သွားတွေ့လဲဆိုအမှုသမားတယောက်နဲ့သွားတွေ့အမှုသမားတယောက်နဲ့သွားတွေ့တဲ့အခါကျတော့အမှုသမားကရှေ့ကကာယကာယနဲ့တားဆီးပြီးတော့ အဲဘေကုဏီမလေးဘယ်သွားမလို့လဲတရားနာသွားမသွားပါနဲ့အဲဘေကုဏီမလေးရှင်းလွန်းလို့ပါမရရဲ့မနေနိုင်တော့ပါဘူးအဲဒါလို့ပြောတော့ဘေကုဏီမကအတဏ္ဏတောင်းမှနဲ့မတော်ပါဘူးမြတ်စွာဘုရားစီမြတ်စွာဘုရားထံတရားနာသွားမလို့ပါဖယ်ပေးပါမဖယ်ပေးနိုင်ဘူးချစ်လွန်လို့ပါဒါဖြင့်ဘာကိုချစ်တာလဲဆိုအကုန်ချစ်တာပဲ အဲ့ဒီမျက်လုံးလေးဘိုးချစ်တယ်ကောင်းပါပြီအဲ့လိုဆိုရင်လည်းမျက်လုံးချစ်မျက်လုံးယူတာပေါ့ဆိုလက်ညှိုးနဲ့ကောပြီးမျက်လုံးထုတ်လိုက်တယ်ရော့ယူတော့ဆိုပေးလိုက်တယ်လက်တောင်မခံဟာလက်ထက်တောင်ထဲမခံဘူးဖုတ်ဆိုမျက်လုံးအောက်ရသွားတာလှလို့လားမလှလို့လားသူကမျက်လုံးချစ်တယ်ဆိုဟုတ်တယ်မဟုတ်လားချစ်တယ်ဆိုတော့အဲ့ဒါထိုးကောပေးလိုက်တယ်ဘဂဝီမာယဟနာမဟုတ် ဉာဏ်နာမဆိုတော့ရုပ်လည်းမတတ်မတော့ဘူးနာမ်လည်းမတတ်မတော့ဘူးဘာမှမတတ်မတော့ဘူးအဲ့တော့ तू ကလှတယ်လူကျင်တယ်ဆိုတော့ထုတ်ပေးလိုက်တာပေါ့ဟဲ့ဘယ်နဲ့လှသေးလားဟဲ့မျက်လုံးလေးလှလို့ပူချစ်တာတယ်ကဲအခုတော့ဘယ်ရောက်သွားတော့ဒါဖြင့်လှတယ်ဆိုတာတကယ်လားအမှတ်မှားနေတာမဟုတ်လားအမှတ်မှားနေတာဒါကြောင့်မတင်နေတာကိုလည်း တင်နေတယ်လို့အမှန်မှားနေတယ်တဲ့အဲ့တော့မင်းကလေးတွေမြတ်ကိုကိုတယောက်ကလာပြီးတော့ဘာဖြစ်တယ်ညာဖြစ်တယ်မေတ္တာတွေဘာတွေဘာညာဖြစ်တယ်ဆိုလို့ရှိရင်တော့ကဲဒီလိုဆိုလို့ရှိရင်တရားနှက်ချီလေးထူယူတော့အဲ့လိုဆိုထုတ်ပြလိုက်ဟုတ်ဘူးလားကဲတင့်နေသေးလားအဲ့ဒါဘောအမှတ်မှားနာ အဲမယုံရင်လောက်ဆိုင်ကြီးပေါ့လက်တွေမတင်တယ်ဥစ္စာသိသွားမယ်နော်မဟုတ်တာ အဟုတ်ထင်တာမှန်သမျှဝိပန္နသားကြီးပဲတဲ့ဖောက်ပြန်တာအမှန်မှအတိမှအမြင်မှနေတာတဲ့ပရိသတ်ကြားဦးမှာပေါ့ရှင်သီဝလိဆိုတာဘယ်လိုပုံကိုယ်တော့ဟမ် လတ်လာပါတွေသိပ်ပေါ်တယ်တဲ့နော်ဒါကြောင့်မလို့လတ်လာပါပေါ်ကျင်တဲ့လူတွေကဘာလုပ်ကြရှင်သီဝတိရုပ်ထုပြီးတော့အဲ့ဒါဆောင်ညတယ်နော်ဆောင်လဲဆောင်ကိုလဲကိုွယ်တာပေါ့ဟုတ်ကဲ့လားတချို့ကသေးသေးသေးသေးလေးရဲ့တလက်မလောက်သေးသေးလေးထုပြီးတော့အဲ့ဒါလေဘင်းဆွဲတယ်တချို့ကလက်ကင်ပေါ်လေးနဲ့ထုတ်ပြီးတော့အိတ်ကထဲထည့်ပြီးဆောင်းသွားတယ် ပြီးတော့အဲ့ဒီလူကပဲလေပင်ဆွဲထားအိခတ်တဲ့ဆောင်ပြီးကုဒီအိနာသွားတော့လဲရှင်သီဝလိပါသွားတယ်အဲ့ဒါယူသေးတာလားမယူသေးတာလားအင်းအဲ့တော့စွန့်မှာမလားဝေးလိုက်တာဟိုအကျိုးဒီအကြားသွားလဲပဲရှင်သီဝလိပါသွားတယ်ထိုင်းကရိုးရရတွေကပိုးဆိုးသေးအဲ့ဒါ ဘုန်းကြီးတွေ့ရင်အဆောင်တောင်းပြီလာပြီးလက်ထိုးခံပြီးတော့အဲ့ဒါအဆောင်ပေးပါတဲ့တခုခုပေးလိုက်ရင်ကျေနပ်သွားတယ်အဲတခါတရံလည်းပဲဘုန်းကြီးတွေ့လို့ရှိရင် လာပြီးတော့လက်ထိုးပေးတယ်လက္ခဏာဖတ်ပါတဲ့သူတို့ကသတ်မှတ်ထားတာဘုန်းကြီးဆိုလက္ခဏာတတ်တယ်အုံဖွက်တွေပါတွေတတ်တယ်ဒီလိုအောင်းမိန်ထားတာကိုဒါ အဲဒါလို့ရှင်သီဝလိကိုအဲ့လိုဆောင်လို့ကတော့ဘယ်တော့မှအကျိုးမရနိုင်ပါဘူးအပြစ်တောင်ဖြစ်သေးဟုတ်လားအဲ့ဒါနဲ့မကသေးပါဘူးတချို့အတိတဲ့ဆိုတာတောင်ဆိုးတဲ့နေရာတောင်ရှင်သီဝလိယူသွားသေးအဲ့တော့အများကြီးအပြစ်ဖြစ်တာပေါ့ထားပါစို့အဲ့ဒီရှင်သီဝလိကိုသူရဲ့မေတော်ဟာ 6လလွယ်10လဖွားမဟုတ်ဘူးတဲ့9နှစ်လွယ်ထားရတဲ့ပဋိသန္ဓေ9နှစ်နေရတယ်မိဖွားတဲ့အခါကျတော့မဖွားနိုင်လို့9ရက်လုံးလုံးမေ့မျောနေတယ်သူ့ရဲ့မယ်တော်နာမည်ကသုတ်ဘဝသားတဲ့တာကီဝိမင်းသမီးကောလိယပေါ့လေကောလိယအနွယ်ဖြစ်တဲ့မင်းသမီးသုတ်ပဝါသားတဲ့ အဲ့ဒါခုနှစ်နှစ်ကြီးတောင်ကိုဝင်လွယ်ထားရဖွားတဲ့အခါကျတော့မဖွားနိုင်လို့ခုနှစ်ရက်ပတ်လုံးမေ့မျောနေတယ်ဒါပေမဲ့သူကယရဏသုံးပါးအင်မတန်ကိုင်းဆိုင်တယ်ဘုရားတရားသံဃာယရဏသုံးပါးသေးသေးချာချာနှစ်နှစ်ချိုက်ချိုက်ယုံယုံကြည်ကြည်ကြီးညိုတယ်ဒါကြောင့်မို့ပြန်တတိရတဲ့အခါကျတော့ဖွားချိန်ကြလို့မလို့ မခန္ဓာအောင်ဆင်းရဲဖြစ်လာတဲ့အခါမှာဖရာတရားတန်ခါတရိယာဖရာတန်ခါတရားတန်ခါတရိယာမြတ်စွာဘုရားဟာဖြင့်တတ္တဝါတွေကိုဆင်းရဲကလွတ်အောင်နိမလမ်းမှညွှန်ကြားပြသတဲ့ဖရာစေဖရာမှန်ပါပြီပဲလို့ဆင်ခြင်နှလုံးသွင်းမိတယ်မြတ်စွာဘုရားရဲ့တပိသားတန်ခါတော်တွေဟာလည်းပဲရှင်တော်မြတ်ဘုရား ညွှန်ကြားတော်မူတဲ့အတိုင်းအကျင့်ကောင်းအကျင့်မှန်တွေကျင့်ကြံပွားများကြိုးစားအထောက်နေတဲ့တန်ဃာတော်တွေပါပဲမြတ်စွာဘုရားဟောကြားထားလို့ဟောတဲ့အတိုင်းကျင့်ကြံလို့ကျင့်ကြံတဲ့ပုဂ္ဂိုလ်များရရှိတဲ့နိဗ္ဗာန်ဆိုတာလည်းပဲဆင်းရဲတစီမရှိဘဲနဲ့ချမ်းသာအတိပြည့်တဲ့နိဗ္ဗာန်ပါပဲပါပြီပဲလို့အဲ့လိုသူစိတ်ထဲကဆင်ញံနှလုံးသွင်းလိုက်တဲ့အခါကျတော့ ဝေဒနာတက်တာသွားတယ်ဖရာကုံတရားကုံတန်ခါကုံကိုဆင်ញနှလုံးသွင်းလိုက်တော့ဝေဒနာတက်တာသွားတယ်ဝေဒနာတက်တာသွားတော့မှသူ့ရဲ့တကာကိုခေါ်ပြီးတော့အမောင်းမြတ်စွာဘုရားထံသွားပြီးလျှောက်ထားပါကြည်တုတ်ဘဝတာဟာခုနှစ်နှစ်သားကိုလွယ်ထားပြီးတော့အခုဖွားတဲ့အခါမှာလည်းပဲခုနှစ်ရက်ပတ်လုံးဝေဒနာခံစားနေရတော့လည်းပဲ ဘုရားတရားသံဃာယရဏသုံးပါးရဲ့ဂုံကျေးဇူးကို အမြဲတမ်းပြည့်လျက်ရှိပါတယ်ဒါကြောင့်ဒီလိုပဲဆင်ញံနှလုံးသွင်းမိတယ်ဆိုတာလျှောက်ထားပါဒါနဲ့သူရကကလည်းသူရကမညွန်ကြားတဲ့အတိုင်းမြတ်စွာဘုရားထံသွားမြတ်စွာဘုရားဒီတိုင်းလျှောက်ထားတော့မြတ်စွာဘုရားကကောင်းပြီတကားတဲ့သုတ်ဘဝသာဟာဘုရားတရားတန်ခါယရဏသုံးပါးပေါ်မှာတကယ်နှစ်နှစ်ကာကာ ခိုင်မြဲတဲ့သရတရားနဲ့ယုံကြည်တဲ့ဥပါတိကာမတယောက်ပဲတဲ့သူ့တဏ္ဍမှာရှိနေတဲ့ဒုက္ခဝေဒနာပြောင်းငြိမ်းပါစေတဲ့သူဟာသူ့ရဲ့သားကိုချောချောမောမောလွယ်လွယ်ကူကူနဲ့ပဲဖွားပါစေလို့မြတ်စွာဘုရားမိန့်လိုက်တယ်အဲ့ဒါလို့မြတ်စွာဘုရားမိန့်လိုက်တဲ့အချိန်မှာပဲသုတ်ဘဝသားဟာသားလေးလွယ်လွယ်ကူကူနဲ့ဖွားတယ် တကားပြန်ရောက်လာတဲ့အခါကျတော့တကားကမြတ်စွာဘုရားမိန့်တဲ့အကြောင်းပြန်ပြောတော့ဒီမှာသားကဖွားပြီးနေပြီအဲ့ဒါနဲ့ပိုးပြီးတော့ဖရာတရားတန်ခါယရဏသုံးပါးကြည်ညိုသွားအဲ့ဒီကလေးဟာရှင်သီဝလိအလောင်းတော်လေးပေါ့အဲ့ဒါနဲ့ကလေး9ရက်သားကြတော့မြတ်စွာဘုရားနဲ့တကွာတန်ဃာတော်900ပြင့်ပြီးတော့ဆုံးကတ်တယ်ဆုံးကတ်တဲ့အခါကျတော့ ဒီခொနည်းသားကလေးလေးသုဘဝါသာကပွေ့ချီပြီးတော့သံဃာတော်ရိနာ လာပြီးတော့ကြည်ညိုဖို့ထားတယ်အရှင်သာရိပုတ္တရာနဲ့နေနေတော့ရှင်သာရိပုတ္တရာကမေးတယ်ဟဲ့ကလေးမင်းချမ်းချမ်းသာသာနေကြရဲ့လားလို့မေးတော့ကလေးကလျှောက်တယ်အရှင်ဘုရားတပည့်တော် သွေးအိုးကြီးထဲမှာခုနှစ်နှစ်တောင်နေခဲ့ရတာဘယ်လိုလုပ်တတိတော်ချမ်းသာပါမလဲဖေရခုနှစ်ရက်သားကလေးကလျှောက်တယ်အဲ့ဒါကိုသုတ်ပဝါဒကြတော့အေးငါသားလေးကခုနှစ်ရက်သားရှိသေးအရှင်သာရိပုတ္တရာနဲ့အပြန်လှန်စကားလျှောက်ထားပြောဆိုတယ်တော်လိုက်တာဆိုသိပ်ဝမ်းသာတယ်အမှန်တော့သူကခုနှစ်ရက်သားမကတော့ဘူးခုနှစ်နှစ်နဲ့ 9ရက်ရှိနေပြီအဲ့တော့စကားပြောတတ်ရောပေါ့ဟုတ်လားဒါပေမဲ့တနည်းအားဖြင့်လည်းပဲမြတ်စွာဘုရားရဲ့တကူတော်ကြောင့်ပြောတတ်တယ်လို့လည်းမဆိုနိုင်ဘူးလားဆိုနိုင်တယ်ဒီတော့မြတ်စွာဘုရားကမေးတယ်သုပ္ပဝါဒတဲ့သင်ဟာဒီသားကို9နှစ်လွယ်ထားပြီးတော့9ရက်မိန်မောပြီးမှဒီသားကိုဖွာရတာဆိုတော့ ဒီသားမျိုးမြနောက်ရရဲ့ယူအောင်မလားတဲ့သုဘဝတာလျှောက်တယ်မြတ်စွာဘုရားတဲ့ဒီသားမျိုးရမယ်ဆိုလို့ရှိရင်နောက်သားတရားလဲလိုချင်ပါသေးတယ်တဲ့ဆိုလိုတာကတော့အနှစ်900လဲဒုက္ခခံခိုင်းဒုက္ခခံနိုင်ပါသေးရဲ့ဆိုတဲ့ဘောပေါ့ဟုတ်တယ်မလားဒီသားမျိုးရလို့ရှိရင်နောက်သားတရားလဲလိုချင်ပါသေးတယ် အဲ့ဒါအဲ့ဒါဘယ်လိုစဉ်းစားကြအောင်လဲသူရဲ့လူကျင်တဲ့စိတ်ဟာလမ်းမှန်သလားမှားသလားဘာဖြစ်လို့ဒီလောက်ကြီးဒုက္ခခံရတာတော့လူကျင်စရာရှိသေးလားမရှိဘူးဒါပေမဲ့သူ့မှာလူကျင်စိတ်ကဖြစ်နေတယ်ဘာလေးကြည့်ပြီးတော့လဲဆိုတော့အရှင်သာရိပုတ္တရာနဲ့စကားပြောတာလေးကြည့်ပြီးတော့လူကျင်တာ အဲ့တော့စကားပြောတာလေးကြည့်ရတာခဏလေးခံလိုက်ရတာက9နှစ်9ရက်အဲ့ဒီတော့သူဟာ ဟုတ်တာကိုအဟုတ်တိုင်းထင်တာလားမဟုတ်တာကိုအဟုတ်လို့ထင်တာလားမြတ်စွာဘုရားကမိန့်တယ်အသာတံသာတရူပေနပိယရူပေနအပိယံဒုက္ခံဒုက္ခတရူပေနပမတ္တမတိဝတ္တိ ပမတ္တံမေ့လျော့နေသော ပုဂ္ဂိုလ်ကိုသာတရုအသာတံသာယာဘွယ်မဟုတ်သောသဘောသည်သာတရူပေနာသာယာဘွယ်သဘောဖြင့်အတိဝတတိဖြစ်စည်းနှိမ့်ဆက်၏ဒုက္ခံဆင်းရဲသည်ဒုက္ခတရူပေနာချမ်းသာရောက်ရောက်ဖြင့်အတိဝတတိဖြစ်စည်းနှိမ့်ဆက်၏အပိယမချစ်မနှစ်တဲ့ဖွယ်သောသဘောသည်ပိယရူပေနာချစ်နှစ်တဲ့ဖွယ်သောသဘောရောင်ရောင်ဖြင့် အတိဝတတိဖြီစီနှိမ့်ဆက်ဤမေ့လျော့နေတဲ့ပုဂ္ဂိုလ်တဲ့မေ့လျော့နေတဲ့ပုဂ္ဂိုလ်ဆိုတာရုပ်ကိုလည်းမသိနာမ်ကိုလည်းမသိရုပ်ရဲ့အနိစ္စဒုက္ခကိုလည်းမသိနာမ်ရဲ့အနိစ္စဒုက္ခအနတ္တကိုလည်းမသိအဲ့ဒီပုဂ္ဂိုလ်ဟာတဲ့ตายာဘွယ်မဟုတ်တဲ့သဘောကိုตายာဘွယ်လို့ထင်တယ်ဆင်းရဲကိုလည်းချမ်းသာလို့ထင်တယ်တဲ့ ရှင်းနေတဲ့ဖွယ်မဟုတ်တဲ့သဘောကိုလည်းရှင်းနေတဲ့ဖွယ်ပဲလို့ထင်တယ်တဲ့အဲ့ဒီအထင်ကြောင့်သူ့မှာဆင်းရဲရတယ်အဲ့ဒါဟာဝိပန္နတာပဲမဟုတ်လားဟုတ်ကဲ့လားအသည့်အမြင်အမှတ်အယူအဆဖောက်ပြန်နေတာမှားယွင်းနေတာဒီတော့တကယ်လို့သာဒီကလေးမျိုးတရားလိုချင်တယ်ထားပါအောင်တော့ တရားမဟုတ်ဘူးနောက်တစ်ယောက်ဆိုလို့ရှိရင်ပဲသူ့မှာဒုက္ခအကြီးအကျယ်မရောက်ပြီဘူးလားအဲ့ဒါကို तू အမှန်တိုင်းသိသလားမသိဘူးကလေးလေးတီတီတာတာနဲ့စကားပြောတာလေးနားထောင်ပြီးတော့အဲ့ဒါလေးသဘောကျပြီးအကောင်းထင်ဟုတ်ထင်ပြီးတော့လိုချင်တယ်လို့လောက်တာမဟုတ်လားဝိပန္လာတာမဟုတ်ဘူးလားတင်ညာဝိပန္လာတာရောစိတ်ဓာဝိပန္လာတာရောဒိဋ္ဌိဝိပန္လာတာရောသုံးမျိုးပဲ တခုတော့ရှိရဲ့ဒါကတော့သူနဲ့မဆိုင်ပါဘူးဒီကလေးနဲ့ပဲဆိုင်တယ်ဒီကလေးကကြီးလာတဲ့အခါကျတော့ယဟန်ပြုရှင်သီယလိဆိုတဲ့ဘွဲတော်ရအတခုနောက်တခုရှိသေးတယ်အဲ့ဒီကလေးကိုဝင်ရကြတဲ့ကသူတို့အိမ်မှာလက်လာပါတွေပေါ်လိုက်တာတဲ့ပစ္စည်းပစ္စည်းရတယ်လုံးလုံးကင်လို့ရတာလဲဟုတ်တယ်မိတ်ဆွေတင်္ဃာတွေကလာပြီးတော့ပေးကြကမ်းကြလက်ဆောင်ပြုကြတာတွေလဲ ဒီကလေးအကြောင်းပြုပြီးတော့လှဲတရားတထောင်တိုက်ရတယ်တဲ့အဲဒါလောက်ပေါ်တယ်ဒီကလေးကွန်နေမှကျန်းကမှပြရတယ်တချို့မြားကြတော့လဲတချို့ကလေးကြတော့လဲအဲ့ဒီကလေးကွန်ရှိတာနဲ့အိမ်မှာအကုန်လုံးမွဲပြကြလို့တောင်းစားရတဲ့အခြေအနေရောက်တောင်းစားရပြန်တဲ့အခါကျတော့လည်းပဲဒီကလေးကွန်ရှိတဲ့မိမိခင်တောင်းတော့တောင်းလို့မရဘူး သူများကပေးမှကမ်းမှမောဟဒေါသစားရနောက်ဒီကလေးဖွားပြန်တဲ့အခါကျတော့လေကလေးလက်ဆွဲပြီးတောင်းစာမရအောင်နောက်တော့မိခင်ကအဲဒါလို့ကလေးမျိုးလည်းရှိတယ်အခုခေတ်မှာလည်းပဲအဲဒါလို့ထင်ထင်ရှားရှားတွေ့ရတာတွေရှိပါတယ်ဒီကလေးဖွာလာတဲ့ကပစ္စည်းပစ္စည်းကပြည်စုံတာအလုတ်အလုတ်ကင်တဲ့တာတင့်တာပြီးတော့ အိမ်နေတဲ့လူတွေအချင်းချင်းညီညွတ်ပြီးချမ်းသာကြတာအဲ့လိုလည်းရှိတယ်ထို့အတူပဲဒီကလေးဖွာလာမှဖွာလာတဲ့အခါကျမှအဆင်မပြေတာတွေနဲ့တွေ့ရတာဒါမျိုးလည်းရှိတယ်အဲ့ဒါဘာကြောင့်လဲဆိုတော့ကလေးရဲ့ကံကြောင့်ဒီလိုမဟုတ်လားကလေးရဲ့အကုသိုလ်ကံကြောင့်မိသားစုဆင်းရဲရတယ်ကလေးရဲ့ကုသိုလ်ကံကြောင့်မိသားစုချမ်းသာရတယ်အဲဒီမှာလည်းဒီတိုင်းပဲဒီကလေးပဋိသန္ဓေနေကြတဲ့က တမိသားစုလုံးချမ်းသာလိုက်တာအဲ့ဒါပစ္စည်းပစ္စည်းတွေကလည်းပဲတောင်းလို့ပုံနေတယ်တဲ့ဘာကြောင့်များအဲ့ဒါလို့ဖြစ်ရတာလဲလို့ဆိုတော့ဒီကလေးရဲ့ကုသိုလ်ကံကြောင့်ဒါပြန်ဒီကလေးကဘယ်လိုကုသိုလ်ကံတွေလုပ်ခဲ့တော့အဲ့ဒါလည်းပဲသိစရာတတိထားစရာတော့မကောင်းဘူးလားကောင်းတယ်ဘုရုမௌတ္တရမြတ်စွာဘုရားလက်ထက်တုန်းကတဲ့ဘုရုမௌတ္တရမြတ်စွာဘုရားက ယဟန်တော်တပါးကိုလတ်လာဘပေါ်များရာမှာအေတတဲ့ပေးတယ်လတ်လာဘပေါ်များတာအလှူတန်းလှူသူတန်းသူများရာမှာတော့ဒီယဟန်ဟာထိတ်ဆုံးကပဲလို့အေတတဲ့ပွဲပေးတယ်အဲ့ဒါကိုတကြွယ်တယောက်ကမြင်ရသိရတဲ့အခါကျတော့သူလည်းပဲနောက်ဖျားတဆူစုရဲ့အထံမှာဒီဟန်းလိုပဲလတ်လာဘပေါ်များရမှာအေတတဲ့ရတဲ့ပုံကိုသူဖြစ်ချင်တယ် ဖြစ်ခြင်းတဲ့အတွက်ဘုရုမုဒ္ဒရာမြတ်စွာဘုရားထံမှာပဲသူကဆူတောင်းတယ်တပည့်တော်ဟာနောက်ဘုရားတဆူဆူသောဘုရားရဲ့အထံမှာအခုယဟန်ငယ်လို့ပဲလလဘပေါမြတ်ရမှာဣတရေရတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤအဲ့လိုဆူတောင်းတယ်ဆူတောင်းတယ်ဆိုတာစိတ်ဥတည်ချက်ထားတာကိုလိုချင်တဲ့ဘက်ကို စိတ်ကိုလှည့်ထားဥတည်ထားလိုက်တာမဟုတ်ဘူးလားနတ်ပြည်လိုချင်တဲ့ဆိုကိုယ်စိတ်ကိုနတ်ပြည်ပဲ လှည့်ထားလိုက်ပြမပြေလိုချင်တယ်ဆိုပြမဒီဘက်စိတ်ကိုလှည့်ထားလိုက်တထေးတကြွဖြစ်ချင်တယ်ဆိုတထေးတကြွဖြစ်ရေးဘက်ကိုစိတ်ကိုဥတည်ထားလိုက်အဲ့ဒါဟာဆူတောင်းတာပဲမာနဲ့တူလဲလို့ဆိုတော့လှေလှော်တာနဲ့တူတယ်ကံတော်ကြီးထဲမှာလှေလှော်တယ်ဆိုကြပါစို့ကိုကကရဝိတ်ဘက်သွားခြင်းတဲ့အခါကျတော့လှေဥကိုပယ်လှည့်ထား လှည့်ထားရမယ်။ကိုင်းလှည့်ထားပြီ။လှော်တော့မလှော်ဘူး။ရောက်မလား။အဲဥလှည့်ဖို့လဲလိုတယ်။ရောက်အောင်လဲလှော်ဖို့လိုတာပေါ့။မဟုတ်လား။အဲ့တော့ကိုယ်စိတ်ကိုတော့လိုချင်တဲ့ပဲဥတည်ထားပြီ။မလုပ်ဘူးဆိုရင်တော့မရဘူး။အဲ့ဒါဆူတောင်းတယ်ဆိုတာစိတ်ကိုဥတည်ထားတာလူကျင်တဲ့ပဲဥတည်ထားတာဒီတော့ဒီတကာကအဲ့ဒီသဘောနားလည်တဲ့အတွက် နောက်တနေ့ကစပြီးတော့မြတ်စွာဘုရားနဲ့တကွသံဃာတော်တွေကိုခွန်ရက်ခွန်လီပင့်ပြီးတော့ဆွမ်းကတ်တယ်မုံမြတ်တဲ့ဆွန်နေဆွင်းနေစဝဲတောက်ရနေအချိုပွဲတွေနဲ့ဘာမှမလိုရအောင်ခွန်ရက်ခွန်လီဆွမ်းကတ်တယ်အာယုံစွာနေစွာညနေဖြောရမကပေါ့ဟုတ်လားဒီနေ့တကားတွေကတ်တယ်လို့တကယ်တော့မြတ်စွာဘုရားလက်ထက်ကတထပ်ပဲဖုံးပေးကြတာပါ တထပ်ပဲကာရအခုတော့ ဒကာတွေကကံကောင်းရင်တော့ဘုန်းကြီးတွေကသုံးထပ်စားပေးရတာဟုတ်လားအာယုံလည်းစားပေးရတယ်နေစွန်းလည်းဘုံပေးပေးရတယ်ညနေအဖြိုရမကလည်းတောက်ပေးရတယ်ဒါရကတွေကုသိုလ်ပွားကြပါစေဟုတ်တယ်မလားအဲ့ဒီစိတ်နဲ့ဒါကြောင့်မလို့ဒီခေတ်တကာတွေကကံကောင်းတယ်ဒီနေ့ပဲနှစ်ကြိမ်လူကသုံးကြိမ်လူရတယ်အဲမြတ်စွာဘုရားလက်ထက်ကဒီကြိမ်နဲ့လူရတယ် အဲ့ဒီဆွန်ကြွေပွဲပြီးတိုင်းပြီးတိုင်းဒီတကာကခေါဏလိုပဲဆူတောင်းတယ်ဘုဒ္ဓမုဒ္ဒရာရှင်တော်မြတ်ဖေရရဲ့အထံတော်မှာလတ်လာဘပေါ်မြတ်ရမှာဣတတဲရတဲ့မထီမြတ်လို့ငါလည်းပဲနောင်တစ်ချိန်ချင်းပွင့်တော်မူမဲ့ဘုရားတဆူဆူရဲ့အထံမှာလတ်လာဘဣတတဲရတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤအဲ့လိုဆူတောင်းပြီးတော့ ကုသိုလ်ကောင်းမှုတွေပြုတယ်ပြုတိုင်းပြုတိုင်းလည်းဒီတိုင်းပဲစိတ်ကိုဥတည်ချက်ထားပြီးတော့ဆူတောင်းကောင်းမှုဆိုတာဖြူစင်တဲ့စိတ်လားညင်မဲတဲ့စိတ်လားဖြူစင်တဲ့အဝတ်ကိုဆေးဆိုရင်လိုတဲ့အယောင်ရလားမရဘူးလားညင်မဲတဲ့အဝတ်ကိုဆေးဆိုရင်အဲလိုလောဘဒေါသမောဟစတဲ့အကုသိုလ်အငြင်းအမဲတွေသာရှိနေရင်တော့ အဲ့ဒီစိတ်ဟာလိုရာကိုရနိုင်မှာမလားဖြူစင်တဲ့စိတ်တွေဖြစ်နေတယ်ဆိုလို့ရှိရင်တော့လိုရာကိုရနိုင်တယ်ဒါကြောင့်ဖြူစင်တဲ့ကုသိုလ်စိတ်နဲ့မိမိစိတ်ကိုဥတဲ့လိုချင်တဲ့ဘက်ဥတဲ့ထားလိုက်တော့အခုဂေါရမမြတ်စွာဘုရားလက်ထက်ကြတော့သုပ္ပဝါသာရဲ့သားလာပြီးဖြစ်ရဒါဖြင့်ဘုရားဘယ်နှကြောင့်သွေးအိုးကြီးတဲ့ခုနှစ်နှစ်မြန်နေရတော့မမေးခြင်းဘူးလား မေးကျင်လည်းမမေးနဲ့ဟောမေးကျင်တယ်အဲ့ဒါဖြေးနေလို့ရှိရင်တရားကဘေးချော်သွားလိမ့်မယ်ဒါပေမဲ့အချင်းညုတ်ဖြေးလိုက်မယ်ဘာကြောင့်လဲဆိုတော့ကမ္မတကာဆိုတဲ့စကားနားလဲသလားဘလို့နားလဲတော့ ကမ္မတကမိမိဤကောင်းမှုမကောင်းမှုသည်သာ လင်ကိုယ်ပိုင်ဥစ္စာရှိကြပါတကားကိုကကောင်းတာလုပ်ရဲ့အဲ့ဒီကောင်းတဲ့ဟာဟာ ကိုယ်ဥစ္စာပဲကိုကမကောင်းတာလုပ်ရဲ့အဲ့ဒီမကောင်းတဲ့ဟာကိုယ်ဥစ္စာပဲမသေးကြဘူးလားမယုံရင်ဓမြတိုက်ကြည့်ပါလားဘယ်ဥစ္စာရအဲထောင်နဲ့ရောက်ပြီဆိုတော့ကောင်းတာပေါ့ဘာကြောင့်လဲဆိုတော့ အစစအရာရာစားစေးတောက်စေးတွေကတိတ်ဈေးတက်တယ်မဟုတ်ဈေးကြီးတယ်မဟုတ်လားခိုးတဲ့ရောက်တော့အေးရောဟုတ်လားအဲ့ဒီတော့ကောင်းတဲ့ဟာကိုယ့်ဟာဖြစ်သွားတာလားမကောင်းတာကိုယ့်ဟာဖြစ်သွားတာလားဘာဖြစ်လို့မကောင်းတာလှုပ်လို့မဟုတ်ဘူးလားအဲ့ဒီသဘောကတော့တကယ့်ကိုသိကြတယ်ဘယ်လို့မှလွှဲမရတဲ့သဘာဝပဲအဲ့တော့ဒီ ရှင်သီဝလိအလောင်းဟာဗုဒ္ဓမုဒ္ဒရာမြတ်စွာဘုရားလက်ထက်တုန်းကတကြွယ်ဖြစ်ပြီးတော့ခொနည်းခொနလီဆုံးကခြင်းကစပြီးကုသိုလ်ကောင်းမှုတွေကြီးပြုခဲ့တယ်အဲ့ဒီကောင်းမှုတွေဟာသူ့ရဲ့ဥစ္စာဖြစ်လာတယ်ဘယ်အခါကြတော့လဲရှင်သီဝလိဘဝကြတော့အမိဝမ်းထဲမှာရှိသေးတယ်ပစ္စည်းပစ္စည်းကလတ်လာပါတွေကအပြင်မှာပုံနေပြီဒါသူ့ဥစ္စာတွေပဲဘာကြောင့်အဲ့ဒီဥစ္စာတွေရတော့ ကောင်းတာတွေလုပ်ခဲ့လို့မဟုတ်လားနောက်တဘဝမှာတော့အဲ့ဒီရှင်သီဝလိဘဝမရခင်တဘဝမှာတော့သူကဗာရာဏသီပြည်သွားပြီးတော့စစ်တိုက်တယ်ဗာရာဏသီဘုရင်ကသူ့နိုင်ငံကို လာပြီးတိုက်တော့ကောသလထမရဲ့လာပြီးတိုက်တဲ့အခါကျတော့သူ့အဖေဖမ်းပြီးတော့တတ်ပြစ်တယ်သူကတော့သူ့အမေရုတ်တရက် မလွယ်ပေါက်တကားကထွက်သွားတော့သူကလွတ်သွားတယ်သူ့အမေမိဖုရားကြီးလည်းဖမ်းသွားတယ်ဖမ်းသွားပြီးဗာရာဏသီမင်းကမိဖုရားပြုထားလိုက်တယ်သူကသူ့ကိုယ်သူကြည်ပြင်းအောင်သူသူတိတ်တိတ်လျှို့လျှို့ဝဲဝဲနဲ့နေပြီးတော့ကြည်ပြင်းတဲ့အခါကျတော့သူ့ကိုလည်းပဲသူ့ရဲ့နောက်လိုက်ငယ်သားတွေကဘယင်သားတော့မင်းသားမှန်သိတော့သူ့ကိုကြည်ညိုကိုးကွယ်ကြတဲ့အခါကျတော့သူ့နောက်လိုက်လှုပ်ကြတော့တစ်ချိန်မှာဗာရာတန်တိဘယင်ကြီး ဗာရာဏသီတိုင်းပြည်သွားပြီးစစ်တိုက်တယ်စစ်တိုက်တော့သူတက်ကပိုးပြီးအားကောင်းတယ်ဗာရာဏသီကအဲ့ဒီချိန်မှာတော့အားနေသွားပြီဒါပေမဲ့ဗာရာဏသီမင်းကဗာရာဏသီမြို့တကား၄ခုအလုံးပိတ်အထက်မှာစဘာဆန်ရဲ့အပြည့်စုံထားဘယ်သူမှအပြင်မထွက် မြို့ရင်းကနေခံတယ်မင်းသားကအပြင်ကနေပြီးတော့ရန်ထားတယ်ခုနှစ်နှစ်ပတ်လုံးအပြင်ကနေရန်ထားတယ် ရန်ထားပြီးတော့တိုက်တယ်မနိုင်ဘူးအထက်ကလည်းမထွက်ခဲ့ဘူးဗာရဏသီမင်းကလည်းထွက်မတိုက်ဘူးအကျွင်းတိုက်တယ်ဆိုရင်တော့ခံတိုက်တယ်မရဘူးအဲ့ဒီအချိန်မှာဗာရဏသီရဲ့မိဖုရားကြီးအဖြစ်နဲ့သူ့အမေကမေတော်ကရှိနေတယ်ရှိနေတော့သူ့မေတော်ကစာတူတူလေးရေးပြီးသူ့လျိုနဲ့သူ့စီပို့ခိုင်းလိုက်တာဘာကြောင့်မနိုင်တာလဲဆိုတော့ခုနှစ်နှစ်ဝိုင်းထားတော့လည်းပဲ အထဲမှာအစားဆန်ရည်စဘာဆန်ရည်ကမပြတ်ဘူး။ဘာကြောင့်မပြတ်သလဲဆိုတော့တကားငယ်မလွယ်တကားလေးတွေက ထွက်ထွက်ပြီးတော့စဘာဆန်ရည်ထွက်ပြီးစုကြဆောင်းညပြီးပြန်သွင်းညလို့ဒါကြောင့်အတွင်းကတိုင်းသူပြည်သားတွေအစာငတ်မှုခေါင်းမခြင်းမဖြစ်ဖ ೇನೆ ပြည်ပြည်စုံစုံဖြစ်နေတဲ့အတွက်သူတိုက်လို့မရဘူးအဲ့ဒါကိုမေတော်ကစာအတူလေးလျှို့ဝဲစွာပေးလိုက်တယ်ငါသားမင်းမိုက်ပါပြီ မင်းကတကား၄ပေါက်ကို ပိတ်ထားတယ်ဒါပေတဲ့ဒီထဲကတိုင်းသူပြည်သားတွေအလုံးကမလွယ်တကားပေါက်ကလေးတွေကထွက်ထွက်ပြီးတော့သူတို့အစားအသောက်စားရေးရိတ်ခါတွေစုဆောင်းကြတာအဲ့ဒါမင်းမသိဘူးဒါကြောင့်မလို့မင်းတိုက်လို့မရတာဒီတော့မင်းအဲ့ဒီမလွယ်တကားပေါက်တွေကပိတ်လိုက်အဲ့လိုဆိုရင်မင်းမင်းအလိုပြစ်လိုက်မယ်အဲ့လိုဆိုတော့သားကမိခင်ခိုင်းတဲ့အတိုင်း မလွယ်တကားပေါက်တွေမှာတတ်တွေချပြီးပိတ်ပြလိုက်တယ်ပိတ်ပြလိုက်တဲ့အခါကျတော့မြို့ထဲကပုံကိုယ်တွေလူတွေမထွက်သာတော့မထွက်သာပြီမဲ့လို့သူတို့မှဆံရည်စပါးတော့တော်တော်တောင်းနေအောင်ပြည့်ပြည့်စုံစုံရှိနေတော့တစ်နှစ်နဲ့လည်းတိုက်လို့မရနှစ်နှစ်နဲ့လည်းတိုက်လို့မရခုနှစ်နှစ်ရှိမှပဲအထက်ကအစားဆံရည်ပြတ်ပြီးတော့ငတ်မို့ခေါင်းမဖြစ်လို့မို့အဲ့ဒီအခါကျသူတိုက်လို့နိုင်တယ်အဲ့ဒါဘယ်သူလောက်တာလဲဆိုတော့မိဖုရားလောက်တဲ့ကံ တိုင်းပြေလုံးကို9နှစ်ပတ်လုံးအပြင်မထွက်ရဘဲနဲ့အကုန်လုံးအလုံးပိတ်ထားလိုက်တာမိဖုရားကခိုင်းတဲ့ကံသူသားလှုပ်တယ်ဆိုတော့လေမိဖုရားခိုင်းတယ်သူ့အမေကမေရောကခိုင်းတယ်သူကလှုပ်တယ်အဲ့ဒီ9နှစ်ပတ်လုံးတိုင်းပြေလုံးကို အစာငတ်ရင်ငတ်ပိတ်ထားတဲ့အကုသိုလ်ကံကြောင့်ဒီမှာအမိဝမ်းတွင်မှာ9နှစ်ပတ်လုံးပရိသန်နေနေရတယ် 9ရက်ပတ်လုံးအမိကလည်းပဲမွေးဖွားကန်ဒီမှာမိမ့်မော့ပြီးတော့တူဝေးနေရတယ်ဒီကညောင်းအဲ့တော့ဘိုးတော်ကမကောင်းပြုခဲ့တဲ့ပိတ်ခဲဆုခဲ့တဲ့ကံဟာအခုပီဝလိဘဝဗိုက်ထဲမှာသူ့ဥစ္စာဖြစ်မလာဘူးလားဘယ်လိုဖြစ်လားအဲခေါနနှစ်ဗိုက်အမိဝမ်းထဲမှာကျင်းချင်းကြုတ်ကြုတ်နဲ့နေရတာနောက်တစ်ခါမိခင်ကလည်းပဲ ဟောနှစ်ရက်မိန်မောပြီးတွေ့ဝေးသတိမေပြီးနေရတယ်ဆိုတာသူအကြံပေးလို့လုပ်တဲ့အဲ့လိုနေရတာဒါကြောင့်ကမ္မတကာမိမိဤကောင်းမှုမကောင်းမှုဒီသာလျှင်ကိုယ်ပိုင်ဥစ္စာရှိကြပါတကားသတိထားเสียမကောင်းဘူးလားအင်မတန်သေးကြတယ်နော်ကံကံရဲ့အကျိုးဆိုတာတကယ်စဉ်းစားကြည့်လေသေးကြလေပဲသေးကြလေပဲအဲ့ဒါ ပိုးပြီးသိကျင်ရင်ကံကံရဲ့အကြောင်းကိုအကျိုးကို ကြောင်းကျိုးညီညီညွတ်ညွတ်ယုတ်တိတဘာဝကြကြနဲ့သဘောပေါက်ချင်ရင်တခါနောက်တမလွန်ဘဝဟာဘလို့ဖြစ်တယ်ဆိုတာလဲသဘောပေါက်ချင်ရင်ချမ်းမြေ့ရိပ်သာက ထုတ်တဲ့ကံနဲ့တမလွန်ဘဝဆိုတဲ့စာအုပ်ဖတ်ပါကြားဘူးလားတွေ့တော့တွေ့ဘူးလား ကာနှင်းတမလွန်ဘဝတဲ့ယုံကမှရှိရှိသေးလားတော့မသိအဲ့ဒီထဲမှာနောင်တမလွန်ဘဝဘယ်လိုဖြစ်တယ်အရင်ဘဝကကံကြောင့်နောင်ဘလွန်နောင်တမလွန်ဘဝမှာဘယ်လိုအကျိုးဖြစ်တယ်ဆိုတာအကြောင်းအကျိုးဆက်ဆက်ပြီးတော့ပြပြီးတော့ဝေးထားတယ်ဘုရားကဘယ်လိုဟောလို့ဆိုတာမပါပါဘူးခေလူတို့ရဲ့အကြောင်းကျိုးဆင်ញင်တုံပညာနဲ့လိုက်နိုင်အောင်ဆိုပြီးတော့အဲ့ဒီမှာရှင်းပြထားတယ်သို့တော်လည်းတခုတော့ရှိတယ် အဲ့ဒီမှာတော့တမလွန်ဘဝဆိုတာရှိတယ်ဆိုတာပြနိုင်ုံမဲ့ကံကိုအစွဲအပွားအဖြစ်နဲ့ဖော်ပြထားတယ်ကံရဲ့သဘောကိုတော့ပြမထားဘူးအဲ့ဒီကံရဲ့သဘောကိုပိုင်ပိုင်ခြားခြားသိကျင်ရင်တော့ချမ်းမြေတာပဲထုတ်တဲ့တက်ကတူဓမ္မသဘင်မှာကြည့်ပါအဲ့ဒီမှာကံကံရဲ့အကျိုးသဘောကို ပိုင်ပိုင်ခြားခြားသိသိခြားခြားရှင်းပြထားသည် ဒီတော့ဒါကစကားဆက်မိလို့မလို့အစွဲပွားအနေနဲ့ပါသွားတာပြောချင်တာကတော့အခုနအတာတံပါတရူပေနตาယာဘွယ်မဟုတ်တာตาယာဘွယ်လို့ထင်တာဒုက္ခဒုက္ခတရူပေနချမ်းသာမဟုတ်တာကိုဆင်းရဲကို ချမ်းသာလို့ထင်တာအပိယံပိယရူပေနချစ်နှစ်သက်ဖွယ်မဟုတ်တာကိုချစ်နှစ်သက်ဖွယ်လို့ထင်တဲ့ဝိပန္နတာကို ပြောတာဟုတ်တယ်မဟုတ်လား ဒီသုပ္ပဝါဒဟာ အမှန်အတိုင်းဒုက္ခကို မသိလို့ဒုက္ခထင်ပြီးတော့ဒီသားမျိုးဆိုလို့ရှိရင်နောက်သားတရားလည်းလိုချင်ပါသေးတယ်လို့ဖြစ်နေတာမဟုတ်လားအသိအမြင်မှားနေတာလားမှန်းနေတာလားမှန်ပါဗျာအမှတ်ကောမှန်ပါဗျာဟုတ်ကဲ့လားအဲ့ဒါလို့မှားပြီဆိုလို့ရှိရင်တော့ဆင်းရဲဖို့လားချမ်းသာဖို့လားဆင်းရဲ ဆင်းရဲဖို့ကြီးပဲဒီတော့တင်ညာဝိပ္ပန္နတာအမှတ်လဲမမှားစေနဲ့စိတ်တဝိပ္ပန္နတာအတိလဲမမှားစေနဲ့ဒိဋ္ဌိဝိပ္ပန္နတာအတိအမြင်အယူအဆလဲမမှားစေနဲ့ဒါဖြစ်ရင်အဲ့ဒါလို့မမှားရအောင်မလုပ်မလဲမှားတာဟာ အရှိကိုအရှိတိုင်းမကြည့်လို့မှားတာမဟုတ်ဘူးလား ဖြစ်နေတာဖြစ်နေတဲ့သဘာဝအတိုင်းကြည့်ရင်ဖြစ်နေတဲ့အမှန်တိုင်းမသိဘူးလားအဲ့လိုဆိုမှားအောင်မလားမမှားဘူးဈဉ္ညာလျှောက်တဲ့အခါခြေထောက်ကကြွတယ်ရှေ့တို့လှမ်းတယ်အောက်ဘက်ချတယ်နောက်တစ်ခါကြွတယ်ရှေ့တို့လှမ်းတယ်ချတယ်ကြွလိုက်တဲ့အခါကျတော့အထက်ရွေ့သွားတဲ့သဘောကြွတယ်လို့ရှိတော့ရွေ့တဲ့သဘောကိုထင်ထင်ရှားရှားသိရတယ် လမ်းမြန်တော့လည်းပဲရှေ့တရွေ့ရွေ့ရွေ့သွားတဲ့သဘောသေချာသိရတယ်။ခြားတယ်လို့ရှုပြန်တော့လည်းပဲအောက်ဘက်စီတရွေ့ရွေ့ရွေ့ကြရိပ်ကြွသွားတဲ့သဘောကိုသေချာသိရတယ်။စိတ်တည်ငြိမ်မှုတမာရီ အာကောင်းတဲ့အခါအာမကောင်းရင်တော့လည်းပဲငါကြွတယ်ငါလှမ်းတယ်ငါခြတယ်ငါခြေတော်ကြီးကြွလာတယ်ငါခြေတော်ကြီးလှမ်းသွားတယ်ငါခြေတော်ကြီးခြသွားငါဆိုတဲ့ပုဂ္ဂိုလ်တ attva အယူဆပါနေတယ် အတ္တဒိဋ္ဌိသက္ကာယဒိဋ္ဌိအဲ့ဒါလို့ရှုမှများလို့စူးစူးဆိုင်ဆိုင်ရှုလို့ကြွတယ်လို့ရှုတဲ့အခါမှာအထက်ကြွရွေ့တဲ့သဘောကိုသိအောင်ရှုလမ်းတယ်လို့ရှုတဲ့အခါမှာရှေ့တရွေ့ရွေ့ရွေ့သွားတဲ့သဘောသိအောင်ရှုချတယ်လို့ရှုတဲ့အခါမှာအောက်ဘက်တရွေ့ချင်းတရွေ့ချင်းရွေ့ကြွသွားတာသိအောင်ရှုအဲ့ဒါလို့သိအောင်စူးစူးဆိုင်ဆိုင်ရှုတော့ကြွတိုင်းလှမ်းတိုင်းချတိုင်း အထက်ရွေးတဲ့သဘောရှေ့ရွေးတဲ့သဘောအောက်ရွေးကြသွားတဲ့သဘောထင်ထင်ရှားရှားသိလာအဲ့ဒါလို့သိလာတော့ရှုပါများလာတဲ့အခါကျနောက်ကြရွေးတယ်ဆိုတော့ခြိတော့တောင်မတွေ့ရတော့ဘာတွေ့တယ်လဲဆိုတော့ရွေ့သွားတဲ့အထက်ရွေ့နေတဲ့သဘောရှေ့ရွေ့သွားတဲ့သဘောအောက်ရွေ့တဲ့သဘောဒါပဲသိရတယ်ခြေတော့ပုံသဏ္ဍာန်တောင်မတွေ့ရတော့ဘူးဆိုတော့ပုဂ္ဂိုလ်တ attva ငါဆိုတဲ့အသည့်အမြင်ရှိအောင်မလား မရှိတော့ဘူးရွေ့နေတဲ့သဘောမျှပဲဆိုတာမသိပေဘူးလားအဲ့တော့အဲ့ဒီရွေ့နေတဲ့သဘောကို ပုဂ္ဂိုလ်တ attva လို့ယူဆပါမလားငါသူတို့ကယူဆပါမလားဘာလို့ပဲယူဆမလဲရွေ့နေတာပဲလို့ဒါလောက်ပဲမဟုတ်လားတကယ်လို့များတရားဟောတာကကြားထားရရင်သို့မဟုတ်ကိုလေ့လာထားလို့ရှိရင်တော့ နာမည်တပ်ပေးလိုက်မယ်အဲ့ဒီရွေ့တာကိုဩဝါယောပါလားလို့အဲ့တော့အဲ့ဒီဝါယောဟာလူလားယောက်ျားလားမိန်းမလားကလေးလားအသက်ဝိညာဉ်လားအတ္တလားပါလေဟဲ့ဝါရောပဲလေးပေါ့ ပါဠိလိုဆိုရင်တော့ဝါယောဘောဗမာလိုဆိုရင်တော့ကင်လေးဟာလူလားလေးဟာလူဆိုလို့ရှိရင်ဟိုပံကာယိနလူတွေအများကြီးရှိမှာပေါ့မဟုတ်ဘူးလားဘာဖြစ်လို့ပံကာယိနလူတွေအများကြီးရှိတယ်လေးတွေအများကြီးရှိနေလို့ဟုတ်လားအဲ့ဒီလေကလည်းပဲပံကအရွက်ရွေရှားနေအောင်လုပ်ပေးတာပဲမဟုတ်လားဈဉ္ညာလျှောက်တဲ့အခါ လူရှိတိုးတိုးသွားတာကလည်းအဲ့ဒီလေကရွေရှားအောင်လုပ်ပေးတာမဟုတ်လားအဲ့တော့ဘာထုလဲဘာမှမထုဘူးဟုတ်ကဲ့လားအဲ့တော့ဇင်းညာလျှောက်မှတွေ့တဲ့အထက်ရွေရှားမှုရှေ့ရွေမှုအောက်ရွေမှုဟာလူဆိုရင်ပင်္ဂနာမှာလည်းလူတွေရှိမှာပေါ့မဟုတ်ဘူးလားဘာကြောင့်လဲဆိုတော့ဒါလည်းပဲလေကိုဟိုကလည်းပဲလေကို အဲ့တော့လေကိုသာလူလို့ဆိုရင်တော့ဟိုမှာလည်းလူလူရှိမှာပေါ့မဟုတ်လားအဲ့တော့လေဟာလူလားဘာတော့ဟောလေပဲပေါ့မဟုတ်ဘူးလားလေဟာလေပဲပေါ့ရွေ့နေတာဟာရွေ့နေတာပဲပေါ့အဲ့တော့အဲ့ဒီရွေ့နေတဲ့လေကိုပုဂ္ဂိုလ်တ attva ငါလို့ယူဆသေးလားမယူဆပါဘူးဗျာဘာကြောင့်မယူဆသလဲဆိုတော့ ဖြစ်နေတဲ့ရွေသဘောကိုသူ့ဖြစ်နေတဲ့အတိုင်းရွေတဲ့သဘောမျှပဲလို့အရှိကိုအရှိတိုင်းသိလို့မဟုတ်ဘူးလားအရှိကိုအရှိတိုင်းသိတာဟာအမှန်သီလားအမှားသီလားသမ္မာဒိဋ္ဌိခေါ်တယ်သမ္မာအမှန်တိုင်းဒိဋ္ဌိသိမြင်မှုသမ္မာဒိဋ္ဌိအမှန်တိုင်းသိမြင်မှုဟုတ်ကဲ့လားဒီတော့တကယ်လို့များသွားတဲ့အခါမှာ မရှိဘဲနဲ့သွားမယ်ဘယ်လှမ်းနေညာလှမ်းနေလည်းမရှိဘူးကြွတယ်လှမ်းနေချတယ်လည်းမရှိဘူးဒီတိုင်းပဲဟိုကြည့်ဒီကြည့်နဲ့သွားမယ်နေ့လယ်12နာရီ12နာရီခွဲလောက်တုန်းကဒီကဒုံလဘယဟန်တော်၃ပါးတရားထိုင်မှုရာအတွက်ကိုရင်းသွားကြတယ်သုံးဓာတ်တန်ခါဆောင်သွားကြတယ်သွားကြတော့ရှေ့ဆုံးကယဟန်ကလည်းမျက်လွှာချပြီးသူရှုသွားတယ် ဘယ်လှမ်းနဲ့ညာလှမ်းနဲ့ရှုတယ်နဲ့တူပါတယ်ဖြည်းဖြည်းပါပဲသူ့နောက်ကယဟန်ကလည်းရှုလို့နှစ်ယောက်မြောက်ယဟန်ကတတိယယဟန်ကဖြည်းဖြည်းလေးပဲသွားတယ်ဒါပေမဲ့မရှုဟိုကြည့်ဒီကြည့်နဲ့အဲသူ့နောက်ကယဟန်သုံးပါးကလည်းရှုလို့မျက်လွှာချပြီးတော့သွားလို့အဲသူတစ်ပါးတည်းပဲရှေ့ကဖြည်းဖြည်းသွားနေလို့မြန်မြန်သွားမရတော့ဖြည်းဖြည်းတော့သွားပါရဲ့ ဖြေးပြီးတော့သွားပါရဲ့ဘာတော့လိုနေအဟဲမရှုဘူးဟုတ်ကဲ့လားဘုန်းကြီးကကြောင်းထဲကနေလှမ်းမြင်နေရတာစံကြောင်းထဲကနေလှမ်းတွေးနေရတာဘာလို့များမြင်နေတာဩကြည်သောသူသည်မြင်ဤဘောမဟုတ်လားကြည်လို့မြင်တာဘောအဲ့လိုပဲကြည်ရတယ် အဲ့လိုပဲကြည့်ရတယ်ကြည့်မှကိုကိုယောဂီတွေဟာဘယ်ယောဂီတွေကကြိုးစားတယ်ဘယ်ယောဂီတွေကမကြိုးစားဘူးဘယ်ယောဂီတွေကစကားနားထောင်တယ်ဘုရားစကားနားထောင်တယ်ဘယ်ယောဂီတွေကနားမထောင်ဘူးဆိုတာသိမှာမဟုတ်လားပြီးတော့ဟိုလိုလည်းသိမှာပေါ့အာဘယ်ယောဂီဖြစ်မီးလောင်နေတာမီးတော့ကြီးဟဲ့ဟုတ်တယ်မဟုတ်လားဘယ်ယောဂီကပြန်သူရေခဲတုံးကြီးဟဲ့အဲ့တော့အဲ့ဒီမှာယဟန်6ပါးဘုန်းကြီးမြင်တာ အဲ့ဒီဒီက7နိုင်ခွဲရသွားတာ6ပါးမှ5ပါးကတော့ရေခဲတုံးကြီးတွေတပါးကတော့မီးဟုံဟုံတောက်နေတယ်သူကမဟုတ်လားမီးဟုံဟုံတောက်နေတယ်ဒီတော့ရှုတဲ့၅ပါးကတော့သူတို့တမာရိရတယ်ဆိုလို့ရှိရင်တော့ရွေရှားမှုသဘောမျှပဲပုဂ္ဂိုလ်သတ္တဝါမရှိပါလားလို့သဘောပေါက်ပေလိမ့်မယ်တမာရိအားကောင်းရင်တော့ဗောလေ အဲ့ဒီမရှုဘဲနဲ့ဖြည်းဖြည်းလေးတော့သွားပါရဲ့ဟိုကြည့်ဒီကြည့်ရဟန်းကြတော့ငါသွားတယ်ငါလှမ်းနေတယ်သူတို့ကလည်းနှေးလိုက်တာမဟုတ်လားအဲ့လိုမဖြစ်ဘူးလားအဲအဲ့တော့ငါပုဂ္ဂိုလ်တ attva ဆိုတော့အသည့်အမြင် ပေါ်လာတဲ့အခါကျတော့ရှုလို့ဒီအသည့်အမြင်ပေါ်လာလားမရှုလို့ပေါ်လာလား မရှုလို့ပေါ်တယ်အမှန်ကတကယ်ကရှေ့ရွေ့နေတဲ့သဘောအထက်ရွေ့သွားတဲ့သဘောအောက်ဘက်ရွေ့ကြွသွားတဲ့သဘောဒီသဘောတွေအစရဆက်ဖြစ်နေကမျှပဲအဲ့ဒါကို အရှိတိုင်းမရှုလို့သူ့ရွေ့နေတဲ့သဘောလို့အရှိတိုင်းမသိတော့ငါသွားနေတယ်ငါခြေတော့ကြွတယ်ငါလှမ်းတယ်ငါချတယ်နဲ့ဒီလိုမတွေ့ပြီဘူးလားအဲ့ဒါအမှန်သီလားအမှားသီလားအမှန်ပါ ဘာကြောင့်အမှားသိတာလဲမရှုလို့ဟုတ်ကဲ့လားမရှုတဲ့အခါကျတော့အရှိတဘာဝကိုအရှိတဘာဝအတိုင်းသိလားမသိတော့စိတ်ကကိုလိုရာဆွဲယူပြီးတော့အမှတ်မှားတယ်အသိမှားတယ်အမြင်မှားတယ်ဟုတ်တယ်မဟုတ်လားပုဂ္ဂိုလ်ပဲသတ္တဝါပဲငါပဲလို့အသိအမြင်မှားတော့သက်ကာယဒိဋ္ဌိ အတ္တဒိဋ္ဌိလူရင်းကအဲ့ဒါလိုအသိအမြင်မှားတာဟာ အရှိတဘာဝကိုအရှိတိုင်းမသိလို့ဘာကြောင့်အရှိတိုင်းမသိတယ်လဲဆိုတော့အရှိတိုင်းမရှုမိလို့ဟုတ်ပြီလားအဲ့တော့အသိမှန်နဲ့အသိမှားနားလည်ပြီလားဘယ်လိုဟာ အသိမှန်လဲအရှိတဘာဝကို သူ့တဘာဝအတိုင်းသိနေရင် အတိမှန်တမဒိဋ္ဌိသူ့တဘာဝအတိုင်းမသိဘဲနဲ့စိတ်ကလိုချင်သလိုဖန်တီးပြီးသိရင်အတိမှဟုတ်တယ်မဟုတ်လားအတိမှကမိစ္ဆာဒိဋ္ဌိဒီနေရာမှာတော့သက်ကာယဒိဋ္ဌိအတ္တဒိဋ္ဌိဟုတ်ကလားတခါမနေ့ကလည်းတွေ့သေးတယ်မနေ့ကဒီထဲမှာဒီလိုဖြစ်သွားတယ်ငါတို့ကဆရာတော်မရှိဘူးအောင်မင်းလို့ပြောလာတာ ကြံဉာဏ်ဖာမှန်ဆရာတော်နဲ့မှငါတို့တွေးမှတွေးပလေအဲ့လိုဆိုတော့မီးကဘိုးမလောင်ဘူးလားလောင်တယ်အဲသတိပေးလိုက်တဲ့ဟောရပေးတဲ့အတိုင်းသာတခါတည်းစိုက်ခနဲ့မျက်လွာချပြီးရှုမှတ်သွားပြီဆိုရင်တော့မီးငိမ့်ပြီပေါ့ဟုတ်ကဲ့လားမြင်တယ်နော်တော်တော်မြင်တတ်တာပဲနော်ဘာဖြစ်လို့ကြည့်လို့ပေါ့ ကြည်တော်သူသည်မြင်ဤဆိုဘယ်ရောက်ကုန်လုံးတရားလဲအဲဒီတော့ဆိုလိုတာကရှုတဲ့ပုဂ္ဂိုလ်ဟာ အရှိတဘာဝကိုအရှိတဘာဝအတိုင်းသိတယ်အရှိတဘာဝအတိုင်းသိတော့အမှန်တိုင်းသိတယ်အမှန်တိုင်းသိတဲ့အတွက်အတိမာသက်ကာယဒိဋ္ဌိအတ္တဒိဋ္ဌိပုဂ္ဂိုလ်အတိအမြင်တတ္တဝါအတိအမြင်ဆိုတာမရှိတော့အဲ့ဒါသက်ကာယဒိဋ္ဌိအတ္တဒိဋ္ဌိပြုတ်တယ်ခုနပြောလို့ပေါ့ စဉ္ညာလျှောက်တာမှလည်းပဲကြွား၍သဘောလှမ်း၍သဘောချ၍သဘောရွေသဘောတက်တက်သိသွားပြီဆိုလို့ရှိရင်တော့အဲ့ဒီမှာအသိမှအမြင်မှစင်ကြဲသွားပြီဒိဋ္ဌိဝိပန္နတာလည်းမရှိတော့ပညာဝိပန္နတာလည်းမရှိတော့စိတ်တဝိပန္နတာလည်းမရှိတော့ဘူးဟုတ်ကဲ့လားဒီတဲ့မြတ်ပိုးပြီးတော့ရက်ရလို့အာထုတ်လို့ပိုးပြီး ခြေထောက်အတွင်းနဲ့ခြေထောက်ပတ်ဝန်းကျင်မှာရှိတဲ့လေကလှုပ်လှုပ်ရှားရှားဖြစ်လာပြီးတော့အထက်ရွေ့သွားတယ်အဲ့ဒီလေအထက်ရွေ့သွားအောင်လှုပ်တာဘယ်သူလဲဆိုတော့စိတ်ထို့အတူပဲရှေ့ကိုလှမ်းညင်တဲ့အခါကျတော့လှမ်းညင်တဲ့စိတ်ကလေးဖြစ်လာတယ်ဖြစ်လာတော့အဲ့ဒီလှမ်းညင်တဲ့စိတ်ကြောင့်ပဲလေကရှေ့တရွေ့ရွေ့ရွေ့သွားတယ်ဒါနဲ့လှမ်းတယ်ဆိုတာဖြစ်သွားရဲ့ နောက်ချရင်တဲ့စိတ်ကလေးဖြစ်လာတော့ချရင်တယ်လို့ရှုလိုက်တယ်ရှုလိုက်တော့တရွေ့ရွေ့အောက်ပဲရွေ့ကြသွားတာလေးဖြစ်သွားအဲ့ဒီကြွား၍သဘောလှမ်း၍သဘောချ၍သဘောဖြစ်အောင်ဘယ်သူလုပ်ပေးတာလဲအဲ့ဒါလို့ရွေ့လိုက်လို့မို့လို့ကြွားလှမ်းချဖြစ်သွားတော့ဟောတလှမ်းဖြစ်မသွားဘူးလားအဲ့ဒါကိုပဲဘယ်သူသွားတယ်တဲ့ ငါသွားတယ်သူသွားတယ်လူသွားတယ်လို့ခေါ်တာတကယ်တော့လူမှာသွားရတဲ့တတ္တိရှိသလားရှိပါဘူးဗျာဘာပဲရှိသလဲအဲစိတ်ကခိုင်းလို့လေကရွေ့တာနဲ့ရွေ့ရာလူဆိုတဲ့ပုဂ္ဂိုလ်ခန္ဓာကိုယ်ကြီးပါသွားတာကိုပဲလူသွားတယ်လို့ပြောတာဒါဖြစ်ရင်ခုနဥပမာနဲ့စိုက်ကြည့်ပါလားလူကမောင်းလို့ နွားဆောင်ဖို့လဲတို့သွားသည်ခေါ်ရတာ စိတ်ကမောင်းလို့လေဆောင်ဖို့လူတို့သွားသည်ခေါ်ရတာဘလို့ဥပမာဥပမေယဆက်မလဲ။ အောင်ဖို့အစုပ်ခိုင်းတာမဟုတ်ပါဘူးဥပမာနဲ့ဥပမေယဘယ်လိုဆက်ဆက်ယူရမလဲလို့ပြောတာနွားနဲ့လေနဲ့ဥပမာပြုတယ်ပြီးတော့စိတ်နဲ့မောင်းတဲ့လူနဲ့ဥပမာပြုတယ်ပြီးတော့ကလဲနဲ့ သွားတယ်ဆိုတော့လူသူနဲ့ဥပမာပြုတယ်ဟုတ်တယ်မဟုတ်လားစိတ်ကမောင်းလို့လေဆောင်ဖို့လူတို့သွားသည်ခေါ်ရတာမောင်သူစိတ်ထားလေနှင်းနွားလှဲကားသွားသူပုံပမာဟုတ်သလားမောင်သူစိတ်ထားလေနှင်းနွားလှဲကားသွားသူပုံပမာ မောင်းတဲ့လူနဲ့စိတ်နဲ့ဥပမာရှင်းဆက်ထားတယ်ဟတ်ထားတယ်လေနဲ့နွားနဲ့ဥပမာရှင်းဆက်ထားတယ်လှဲနဲ့သွားတဲ့ပုံကိုဆိုတာနဲ့ဥပမာရှင်းဆက်ထားတယ်အဲ့ဒါအထကထာမှာဖွင့်ပြထားတဲ့တရားတွေ့ပုံဒါကိုဆောင်ဖို့လုပ်ထားတာဟုတ်ကဲ့လားဆိုလူကမောင်းလို့ ပြန်ဆိုဆို ကြောင်းကြောင့်ဖြစ်သောကျိုးသဘောမှတ်လို့အမှန်ပါတဲ့ဒါအကြောင်းကြောင့်ဖြစ်တဲ့အကျိုးတွေပဲတဲ့ဒီသဘာဝရှိတာတခြားဘာမှရှိဘူးဘယ်ဟာအကြောင်းဘယ်ဟာအကျိုးလဲစိတ်ကအကြောင်းလေလှုပ်ရှားရွေ့ရှားတာကအကျိုးလေလှုပ်ရှားရွေ့ရှားတာကအကြောင်းလူကြီးရွေ့သွားတာကအကျိုးအမှန်တော့လူရဲလို့ရှိတာမဟုတ်ပါဘူးတဲ့ အကြောင်းနဲ့အကျိုးသဘာဝမျှတာပါပဲတဲ့တကယ်သိတာနော်သေးသေးချာချာဈဉ္ဉံကိုစူးစူးဆိုင်ဆိုင်ရှုအဲ့ဒီအတိုင်းသိသိလိုက်တာမှလွန်ရောအဲ့ဒါဈဉ္ဉံကိုမရက်ကိုမရက်ချင်ဘူးအဲ့လိုသိလာတဲ့အခါကျတော့စူးစူးဆိုင်ဆိုင်သေချာလျှောက်တော့ကြောင်းညောင်ဖြစ်သောကျိုးသဘောမှတ်လို့အမှန်ပါဟုတ်ကဲ့လားဆိုကြောင်းညောင်ဖြစ်သော ပြန်ဆိုမဟုတ်မဟုတ်လူကမောင်းလို့ အဲ့ဒါကိုပစ္စယပရိဂဟဉာဏ်လို့ခေါ်တယ်ဝိပဿနာဉာဏ်ပစ္စယအကြောင်းအကျိုးသဘောကိုပရိဂဟဉာဏ်နဲ့သိသိပြီးသိတဲ့သိသိပြီးသိတဲ့ဉာဏ်အကြောင်းအကျိုးကိုကိုယ်တွေ့သိတာစဉ်းစားဆင်ခြင်ပြီးပြီးတာမဟုတ်ဘူးရှုရင်းရှုရင်းနဲ့သဘောပေါက်သွားတာအဲ့ဒါပစ္စယပရိခဏညာအဲ့ဒါလို့ပေါက်ပြီဆိုလို့ရှိရင်တော့အရှိတဘာဝကို အရှိတိုင်းသိတော့ အတိမှအမြင်မှဖောက်ပြန်တဲ့အတိတွေရှိအောင်မလားဘာတွေကွာသွားတော့တက္ကရာဒိဋ္ဌိဆိုတဲ့အတိအမြင်မှားမှုလဲကွာသွားရောဟုတ်ကဲ့လားတက္ကရာပုဂ္ဂိုလ်တ attva မဟုတ်တာကိုပုဂ္ဂိုလ်တ attva လို့အမှတ်မှားတဲ့တင်ညာဝိပန္နာတာလဲကွာသွားရောဟုတ်ပြီလားပုဂ္ဂိုလ်တ attva မဟုတ်တဲ့ရွေရှားသဘော အကြောင်းအကျိုးသဘောကိုပုဂ္ဂိုလ်သတ္တဝါပုဂ္ဂိုလ်ကြီးသွားနေတယ်လူကြီးသွားနေတယ်ဆိုတော့လို့သိတဲ့စိတ်တဝိပန္နတာလည်းကွာသွားရောဒါကြောင့်မလို့ကြော်ပြီးတော့ဆိုမဲ့ဆိုလို့ရှိရင်ယင်းတို့လှယ်စားစိတ်မိုက်အားလွတ်ထားခဲ့ချိန်မီစိတ်ဆိုးစိတ်မိုက်သင်လိုလိုက်သင်မိုက်လေတော့မီအဲ့လိုအမှန်မှအသိမှအမြင်မှအောင်လှည့်စားတတ်တဲ့စိတ်ကိုလှည့်စား ပို့ရာအတွက်လွတ်ထားပြီးတော့ကိုကဘယ်လိုမှမပြုတ်ပြင်ဘူးဆိုလို့ရှိရင်တော့ဆက်လက်ပြီးလှည့်စားနေတာနဲ့ဒီစိတ်ရဲ့အလှည့်စားခံရတော့အမှားတွေကြီးပြုတ်မိပြောမိလုံမိတော့ဆင်းရဲလားချမ်းသာလားဆင်းရဲပါဗျာဒီတဘောရတယ်လားတဘောဆက်ခါဆက်ခါဟုတ်လားဒါကြောင့်စိတ်ဆိုးစိတ်မိုက်တင်လိုလိုက်တင်မိုက်လေတော့မြည် ဒုက္ခဝတ်နွယ်တန်သာဝယ်ရှိကျဲလေးတော့မြည်မြုပ်ချီပေါ်ကြီးစုံဆန်းကြီးတာရှိမျောတော့မြည်အဲ့ဒါလို့မမျောရအောင်ကြိုးတွေဖြတ်ပါတဲ့ကြော်ပြောလိုက်မယ်အောက်မှာကျိုးဖြတ်နည်းဆိုတာဆင်းရဲလွတ်လို့ဆဲကြောင်းကိုဘယ်လိုဖြတ်ရပါသနည်းအဲ့လိုတန်ត្រာတဲ့မျောတယ်ဆိုတာတန်ត្រာမှာအချီခံထားရလို့တဲ့ အခြေခံထားရတာကကျိုးကဘယ်နှချောင်းများကြီးထားလဲဆိုတော့10ချောင်းတောင်ပါတဲ့အဲ့ဒီ10ချောင်းတို့ထောင်းထောင်းပြတ်ပါမှပဲသန္တရာရဲ့အခြေခံထားရတာကလွတ်ပြီးတော့နိဗ္ဗာန်တည်းဟူသော ချမ်းသာကိုရမယ်ဒါဖြင့်အဲ့ဒီ10ချောင်းထောင်းထောင်းဖြတ်ခြင်းရင်ဘယ်လိုလုပ်မလဲအရှိတဘာဝကိုအရှိတဘာဝသိအောင်လုပ်ဘယ်လိုလုပ်ရမှာလဲ စိတ်လိုမလိုက်ဖြစ်ပေါ်ကစူးစိုက်ရှုရသည်ဟုတ်ကဲ့လားစိတ်ကသူ့အလိုမလိုက်ဖဲနဲ့ဖြစ်တိုင်းဖြစ်တိုင်းသာရှုပြီဆိုလို့ရှိရင်တော့အမတ်မတင်ညာဝိပ္ပန္နတာအတိမစိတ်တဝိပ္ပန္နတာအတိမြင်ယူဆမဒိဋ္ဌိဝိပ္ပန္နတာရှိအောင်မလားမရှိတော့ဘူးထို့တူပဲရုပ်လိုမလိုက်ဖြစ်ပေါ်ကစူးစိုက်ရှုရသည်ကြွတိုင်းရှုလှမ်းတိုင်းရှုခြားတိုင်းရှုကိုယ်တိုင်းရှုဆန့်တိုင်းရှု စားတိုင်းရှိတောက်တိုင်းရှိဝါတိုင်းရှိပြိုတိုင်းရှိဟုတ်ကဲ့လားလှူရှားပြုမှုမှမှန်သမျှအကုန်လုံးရှုပြီဆိုလို့ရှိရင်တော့အရှိအတိုင်းအမှန်တိုင်းအရှိတဘာဝသိလာမယ်သိလာပြီဆိုလို့ရှိရင်တော့အလွဲအမှားမှတ်နေတဲ့တင်ညာဥပ္ပန္နတာအလွဲအမှားသိနေတဲ့စိတ်တဝိပ္ပန္နတာအလွဲအမှားယူဆနေတဲ့ဒိဋ္ဌိဝိပ္ပန္နတာလည်းမရှိတော့ဘူး6 द्वार ၌ဖြစ်ပေါ် gain စူးစိုက်ရှုရသည် ဓွာရ6ပါးမှဖြစ်ပေါ်သမျှမလွတ်ရအောင်ရှုပါတဲ့ဓွာရ6ပါးဆိုတာဘယ်ဟာတော့အဲမျက်စိနဲ့မြင်သမျှမြင်တယ်လို့ရှုပါကြားသမျှကြားတယ်လို့ရှုပါနားသမျှနားတယ်လို့ရှုပါစားသမျှချိုးတယ်ချင်းတယ်မှန်သမျှထိသမျှကျမ်းနာနာဒုညံသမှန်သမျှ စိတ်ကူးစဉ်းစားကြံစီတွေးတော့တာမှန်သမျှလဲစိတ်ကူးတယ်စဉ်းစားတယ်တွေးတယ်လို့အရှိကို အရှိအတိုင်းရှုလိုက်ပါအဲ့ဒါကို6 द्वार ၌ဖြစ်ပေါ် gain စူးစိုက်ရှုရမည်ရှုမှတ်မြဲလင်ယုံနံတွင် စိတ်ဝင်တည်ငြိမ်သည်ရှုမှတ်မြဲတယ်ဆိုတာမပြတ်မလားရှုမှတ်နေပြီဆိုလို့ရှိရင်တော့တဲ့အရှုခံယုတ်အရှုခံနံပေါ်မှာစိတ်ဟာတည်ငြိမ်လာမယ်တမာရီ အားကောင်းလာမယ်အဲ့လိုတမာရီအားကောင်းလာပြီဆိုလို့ရှိရင်ဩဒါဖြင့်အထက်ရွေ့နေတဲ့သဘောပါလားဒါဖြင့်ရှေ့ရွေ့သွားတဲ့သဘောမျှပါလားဒါဖြင့်အောက်ဘက်ရွေ့ကြသွားတဲ့သဘောမျှပါလားလို့သူ့ရုပ်တဘာဝကို အမှန်တဘာဝအတိုင်းဉာဏ်အသိလင်းသွားမယ်တဲ့အသိဉာဏ်လင်းသွားမယ်ဟုတ်ကဲ့လားအဲ့ဒါလိုအသိဉာဏ်လင်းသွားပြီဆိုလို့ရှိရင်အမှန်မှားပါအောင်မလားအသိမှားပါအောင်မလား အမြင်အယူဆကောမှားပါအောင်မလားမမှားဘူးဆိုတော့စိတ်ကလူကိုလှည့်စားနိုင်ပါအောင်မလားဉာဏ်မြင်လင်းညာတင့်စိတ်ကလှည့်စားမရသည်မလဲစားနိုင်တော့ဘူးဆိုတော့အမှန်တိုင်းသိနေပြီဆိုတော့အခုနကျိုးတွေဘယ်ကျိုးမှမရှိတော့ဘူးပြတ်သွားပြီကျိုးတွေက အမှန်တိုင်းမသိလို့အချီခံနေရတာ ဟုတ်ကဲ့လားအမှန်တိုင်းသိရင် အချီးမခံရဘူးဒကာကြီးတယောက်ရှိတယ်အသက်40ကလေးကသူမအသက်40ရှိတဲ့အခါကျတော့သမီး6ယောက်ထွန်းကားပြီပစ္စည်းပစ္စည်းကလည်းပြည့်စုံတယ်ရန်ကုန်ကအဲ့40ကျတော့အကုန်လုံးထားခဲ့ပြီးတော့ဘုန်းကြီးကြောင်သွားပြီးတော့အဲ့ဒါသင်္ကန်းဝတ်လိုက်တာသေသည်ထိပဲသေတော့အသက်85နှစ်ကျတော့မှသေတယ် အိမ်ကိုပြန်ကိုလှဲ့မကြည့်ဘူးအိမ်ကလူလာလဲမလာနဲ့အဲ့ဒါတရားပဲအထုံနေဘာပြောချင်တာဟဲ့ဒီဇနီးနဲ့ဒီသားသမီးတွေငါချီထားလို့မလို့ငါမှအိမ်မှာဆင်းရဲခံနေရတာလို့သူအမှန်တိုင်းသိမြင်နားလဲသဘောပေါက်သွားတော့အဲ့ဒီကြိုးတွေအကုန်လုံးဖြတ်ပြလိုက်တာ ဖြတ်ပြလိုက်ပြီးတော့ဘုန်းကြီးကြောင်းသွားသင်္ကန်းဝတ်တရားရှိမှပွားများအထုတ်နေလိုက်တယ်တာဒုက္ခသမီးဒုက္ခရှိသေးလားဇနီးဒုက္ခကရှိသေးလားမငြိမ့်မေဘူးလားအဲ့ဒါအမှန်အတိုင်းသိလို့ကျိုးပြတ်သွားတာမဟုတ်လားဘုန်းကြီးတို့လည်းအမှန်တိုင်းသိလို့ပြတ်တာပေါ့မဟုတ်ဘူးလားအဲ့ဒါဘောနှုတ်ဘင်ခန်းနေအောင်မှကုတ်ယုံနေအောင်မှလူမွေးလူတော်ပြောင်းညင်မှပြောင်းမယ်နော် အဲ့ဒါအမှန်တိုင်းသိတော့ထောင်းကနေဖြတ်ပြလိုက်တယ်တခါတည်းအကုန်ပြတ်မရှိတဲ့ကြိုးတွေအကုန်ပြတ်တာပဲအဲဟုတ်လားရှိလားအစတည်းကဖြတ်ထားတာဆိုတော့မရှိဘူးပေါ့အဲ့ဒါရှိတဲ့လူတွေကတော့အချီခံမယုံတော့မြုပ်ချီပေါ်ကြီးစုံစမ်းကြီးတာရှိမျောတော့မြည်တော့ကြမြုပ်လိုက်တော့ကြပေါ်လာလိုက်တော့ကြမြုပ်သွားလိုက်တော့ကြပေါ်လာလိုက်နဲ့ ချမ်းသာနေတာနော်သိကြလားသိသလားသဘောပေါက်သလားကြိုးပြတ်တော်မလားနာနားလေသဘောပေါက်ရင်တော့ပြမှာပေါ့မပြသေးဘူးဆိုတော့ရှင်နော်အမှန်တိုင်းမသိသေးလို့ပေါ့မဟုတ်ဘူးလား ဟုတ်ပါတယ်ပါဇက်ကအမှန်တိုင်းသိပါတယ်စိတ်ကမသိဘူးမဟုတ်ဘူးလားပါဇက်သိတော့သိနေတယ်နော်စိတ်သိရမသိဘူးဖြစ်နေတယ်အဲ့တော့မပြတ်နိုင်ဘူးဟုတ်ကဲ့လားဒါဖြင့်မပြတ်ရင်ဘာဖြစ်မလဲမပြတ်သမျှဆင်းရဲကမုတ်ချမလွတ်ပြီတဲ့သိကြလားကိုကိုကိုသေချာပြန်စစ်ကြည့်နော်ဟုတ်ကဲ့လား ငါဆင်းရဲလားချမ်းသာလားဆင်းရဲရင်ဘာကြောင့်နို့ကျိုးမပြတ်သေးလို့အချိခန်းနေရလို့မဟုတ်ဘူးလားဘယ်နှချောင်းရှိတော့ဆယ်ချောင်းမလေးအများကြီးပဲနော်ဘလောက်တုတ်တုံးသေးသေးမြင်မြင်လေးမြင်းတောင်မမြင်အောင်မဟုတ်လားဒါပေမဲ့ခိုင်လိုက်တာကတော့လွန်ရောစီချီတဲ့ဆင်ချီတဲ့တန်ကျိုးတဲ့တောင်ခိုင်နေမဟုတ်လား မမြင်ရပဲဆယ်ချောင်းတဲ့ပြက်ခဲလှလေသည်မပြတ်သမျှဆင်းရဲကမုတ်ချမလွတ်ပြီမသေးကြဘူးလားအဲ့ဒီဆယ်ချောင်းနာမည်နဲ့ဖော်ပြီးနှက်ပြန်ကြမှာပြောရမယ်ဟုတ်လားဒီနေ့တော့မြုပ်ွက်မြုပ်ထားပြီးတော့ကြော်ပြောလိုက်ဟုတ်လားကဲသဘောလေးပိုပေါက်သွားအောင်ဆောင်းပုတ်ကလေးအစကပြန်ဆိုပါ ဝိပန္နတာ12ပါးအဲ့ဒါဆို စိတ်ကအမှန်မှအတိမှအမြင်မှအနေနဲ့မလဲစားနိုင်ပဲကျိုးဆယ်တိုင်းပြအောင်မပြတ်မလားရှုမှတ်ပွားများကြိုးစားအထောက်ကြခြင်းအပြင်ယုံနာတို့ရဲ့အရှိတဘာဝကိုအရှိတဘာဝအတိုင်းသိတဲ့ဝိပဿနာဉာဏ်နေတစ်ဆင့်နဲ့တစ်ဆင့်ရင့်တန်လို့မဲ့ဉာဏ်ဖူဉာဏ်နဲ့ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေ။သာသနာ့